ယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း29ရက်4လ2010ခုနှစ်တွင်ဟောကြားတော်မူသောယုံကြည်ကိုးစားအားငါးပါးတရားတော်သောသူရိတိယအောင်ဒီပါဏိကသေသွားသာရင်တမိတ်စေသူဤသူစံသာပါသည်

ဟရိယသုအာယိသံသီပါဒာတိတေယသုသံမိပုညံအာသဝတိယသာဟောသုတေယသာပတိသောတိသာပတိသီလကုသိုလ်သီလကုသိုလ် ညာတိတောတိသာနာတိတိညာတိတောတိဘာဝနာကုသိုလ်တိအာဘောတိယပါတုတိကိုယကိုယံကိုယံတိမေဟောတိဟောတိသာတိသာ တိအာဘာရိသသတ္တိရိစီယသုံးစိတ်ခါဝေဒုက္ခကောင်းပြီးသတ်ပြီးရပါဘာသာ မောဒကာမောဒကာပါဗျာအများကြီးပါဗျာဘာ60ပါဗျာအဲဘာ60ပါဗျာအများကြီးပါ

စိတ်ကြီးကြီးထားလို့ဖြစ်ပြီးလာလို့ပြီးတော့လူကြီးကြီးမှာကသူ့ပေါ်စီကျောင်းစီတစ်ခုသင်္ကာနည်းအလုပ်တွေများနေတယ်ဟုတ်တယ်ပြီးတော့ပေါ်ယူနေတဲ့ပါမနားထောင်နေတဲ့ပါမသူလည်းအဘုမာလာသူလည်းအဘုမာလာအဘုမာလာမာသူကအဘုတိတေနာတေဟုတ်နော် သူဒီနဲ့အဲဆံလို့သူမဒီဘူးငါမဒီဘူးသူပြည်ရောတော့တာသူလက်ခံဟုတ်ပါဘူးငါဒီဘာနာဒီသူကသူဘလုံးကျဲလို့ပဲရှိပါဟုတ်ပါဘူးဒီကုသလာလေးကတ်ထုတ်တာတမ်းပါဟုတ်တော့အခုအာဦးသာဒီကြောရတာ အာကူအာကူဘယ်သူအာကူဝါပါလဲသူအာကူဝါဟင်အာလုံးပြာဟောတာအတန်ကြီးအတန်ဟောတာဆိုဒီတောင်းကြတယ်ဘာလဲဒီကြားပါကြားပါအဲ့ဒီတိုင်းလုံးမလားဟုတ်ကလားနားထောင်နေတာသူအာကူဘူးညာတော့လေးလေးနာ ဒီဟာမျိုးမျိုးမျိုးနဲ့အာနာမျိုးမျိုးမျိုးပေါ့နော်။လာပလာရေညာနာပလာရေအရင်တာပလာရေပေါ်လာပလာရေမိတာပလာရေဆိုရင်ဒီမှာဘယ်လိုပလာနာရလဲ။ပလာနာ။အဲဒီအာနာမျိုးမျိုးကိုအောက်မှန်တော်တယ်ကိုတော့ကိုမပါဘူးနော်။ပါပါပါ။ပါပါ။ဒီအာနာမျိုး آمدين في الحية وضرايا في دوله تيجي ما قال من دعنا قال من سلسلنا قال الله قال يا من تُنْغَا تَا پِيكَ مَلَا تُنْغَا تَا پِيكَ مَلَا قال في آم پارا رو ماتے كما بولا منا رو မင်္ဂလာသူ့မှာအားမပါဘူးဟုတ် ဒီကဘာလို့မင်းတို့ကိုသိနေလဲဒါလည်းအာမပါဘူးပါပါပါတယ်ဘာလို့တော့ဘူးသူတို့ကခိုင်တာပါပါပါတယ်ဒီကနေ့ဘုန်းကြီးဘာလို့လဲဘယ်မှာမှမဟုတ်ဘူးတော့အာဟုရဥအာဒေမအခုလေးကောင်းဘူးနာမည်ကောင်းဘူးဘဝကလည်းလုံလောက်ဘူးအာမမျိုး เอาตัวทำมาภาษาอาป่วยยาอาสติอาสมาธิอาปัญญาอาเอตาอาသူဥပ္ပယောထားတစ်ခေတ်ပြီးတော့ပုံသွားလာမှာအမြဲပါဘယ်မှမထားနိုင်ဘူးဒီဘေဒမှာသုံးမယ်နေပါမနာမသုံးဒီ ဒီမှာဝန်သားကြီးဟောတယ်လို့ပြောတာဘုရားရှင်ကပုံပြီးဥတည်ပြီးဘုရားအားတိုင်းသူ့ကိုရတယ်ဘုရားအားကိုကျေးဇူးနာရုံးကဒီဘုရားပရိနိဗ္ဗာန်သံဃာရမေဘာနာရှိပြီသူအားကိုမှာသူတို့အားနိဗ္ဗာန်ကိုအားကြံနေကြတာသူလည်းအဲ့ဒီအာနာမနဲ့သုံးတာပါသို့နောက်တာတိုင်းတဲ့အရိယာသာသာတဲ့အဲ့ဒီအာနာမနဲ့ပါနော် คือดูเนาะเป็นอาวุธตัวอาวุธมันมีลาวีนู่นแต่ตัดยี่วันนี่เลยตัวอาวุธเป็นอาวุธนู่นตัวอาวุธมาโน่ตัวอาวุธมาโน่เลยปุ๊บคือသူဒီနာဒီအာဘူဝမဝါပြောတာကျွာတဲ့ကဒီအာမမီကမင်းမင်းလေးလားသူ့ကြောင့်သူ့ဟာဒီလိုတော့ ဘုရားရှိခိုးတာနဲ့အဲ့ဒီအာဏာကိုပါလို့လာတာမဟုတ်တော့ဘုရားကိုပါလို့လာတာမပါပါဘူးဗျာဒီလိုကအဲ့ဒီအာမနာကိုပူရမှာတော့အဲ့ဒါကိုပူပါအားပြပါမယ်အဲ့ဒီအာနာမျိုးတွေမှာသူစကားဘုံတာဘုံကအားလို့နော်သာသနာ့ဘလောက်အားလို့ သူအားသတ်ပြီးသူသူမအားလို့ရှိတယ်အင်းနော်ဒီဒီဒီလိုလေသူသူအချိန်အအတွင်းစိတ်ပိုင်းလာပြီးသာလို့လည်းသူသာအတွင်းစိတ်ပိုင်းလာပြီးဘလာကူကြီးတစ်ခုတစ်ခုတစ်ခုစိတ်ပိုင်းလေးနဲ့အတူအားလို့ဖြစ်နေတယ်ဆိုအင်းရောအားလို့ဒီအားလို့ဒီမှာဖြစ်တယ်ဝရိယနဲ့ဒီတိုင်းတိတိလေးဒီတိုင်းသမာဓိနဲ့ဒီတိုင်းသင်္ခါရနဲ့ဒီတိုင်းသင်္ခါရပါ ခုဘုံဘာဘောသိသိသိသိနဲ့ဒီဒီဝါအာရီအော်တလာလာအဲဒီပတာပဲမာလေးလေးညာနာသုံးပါးဒီတဲ့ပတာတို့ဘုရားပါပါမှာအမှန်ကိုသိပါသေးတယ်ပါပါပါရုံရုံနဲ့မပြီးပါနဲ့အဲဒီကလာကရုံရုံနဲ့ပြီးနေပါသေးဟုတ်နော်ဟုတ်နော်ဒီရုံရုံနဲ့ပြီးနေပါသေးပြီးတော့ဆရာသမားရဲ့ ခင်ဗျားပေးထားတဲ့မိမိပေါ်ကျင့်လို့များဟောတဲ့ယုံကြည်ကြပါစေ။ဟုတ်ပြီနော်။အဲ့ဒါနားပါလေ။ဟုတ်ပြီ။ကိုယ်ပတ်ပြီးကိုယ်ကျိုးမှုတွေတတိယပတာဒီလိုပြောနေတာ။ဒီမှာပါလေ။ဘုရားမောအာဒီရှင်ဘုရားပြေမေခရီးသွားတောင်းနာမိပါပါဗျာ။ ဒီဘုရားကိုဒီကိမာတော်နာဘုရားမှာပါကြတာယောဂီတို့ဘာချင်လို့ဒီမှာဒီမှာဒီဒီတိုင်းတော့ဘုရားကိုဒီဘုရားကိုနားရတယ်ယောဂီတို့ရှိဘူးဟိုဒီနာဖန်တာဒီဒီလိုနဲ့ပြည်သူကိုဖြစ်သွားတယ်ယောဂီဒီလိုတွေလို့အာပူတက်တယ်လို့ဆရာတော်နားလေမနာဘူးယုံပါမလားယုံပါပါဘုရားဟင်အာမကမ္မဟံလို့ဒီကိုလည်းဘယ်လို 25ရက်မှာဒီဘိုင်းမှာလက်ခံပါလားမဇ္ဈိမဘုရားမလားသူများရဲ့နာမ်ကိုဘုရားကိုမြင်နေတာကိုဟုတ်လားအဲတော့ကိုယ်တကာဟာကိုယ်တကာအားလာတဲ့သံသတိကောင်းတာလို့ကောင်းတာဖြစ်တယ်ပုဂ္ဂိုလ်ကဒီမှာပါတဲ့နာရဲ့ပူရောင်းတာပါအားကိုပူပြီးသူတွေကနာတဲ့အာမဟုတ်ဘူး ဒီမှာတော့ပြင်ပါသေးတယ်ဒီမှာကဒီနောက်နဲ့ဘယ်မှာလဲဒီမှာကတော့ဘယ်မှာလဲသာသာအားကအဲဒီဒုတိယသာအားကသီလလေသီလကအာယုံစတိနဲ့တောင်းပြီးတာပဲဒီတော့တောင်းပြီးတော့လည်းဒီလေဟုတ်လားသူညာရဲ့ဘုရားနဲ့တော့ပြောရင်တော့သူကပြီးတော့ ชมได้ดีจริงแท้ชมได้มาชมได้ดีชอบนั่งคงมาแต่เราตั้งแต่เพื่อเนี่ยตรงนี้นี่นี่ความที่เรามาสักแค่เป็นเรื่องอาวุธนะนี่ต้นเขาသူပြီးဆောင်နိုင်တယ်ပေါ့ယုံပြီးပါပါလားပြီးပါပါကျွမ်းလာတော့ပေါ့ရအောင်ပါပါပါပါလားဒီဟောရမှာပါဆောက်ပါလေဆောက်ပါဆောက်ပါ ယုံလာအောင်အေးဘာလို့ခြုံပုတ်ထောက်ရတာလားဟုတ်ပါလားဟုတ်ပါလားဒီတော့ပုပ်ပုံပေါ်လာလားသူဘောလိုက်ပြီးပြရတာလားဒီဒီဒီတော့ပါဗျာမရဘူးအာဒီမောပြာဒီလိုဒီမောဒီဒီသာနာဘာသာသာအားရပြီပါဘုရားကအာရုံနဲ့ ปัญหาเนี่ยนาอาทิตย์นั้นนะแต่เราถูกขับขับอาเนี่ยอาคุณอาอังมานี่มันอาเลยมันนี่ถูกธรรมชาติปัญหาที่เด็กมีอารมณ์ต่างต่างถูกปัญหาอาตุเด็กมีอารมณ์ที่ดีที่มันเนี่ยเด็กมีปัญหาอามาปัญหาเนี่ยคุณปัญหาเนี่ยมันมันก็ว่าได้ถูกต้องถูกต้อง

စိတ်မနာသမာဓိရကောင်းတဲ့ခံတယ်နော်သာဝနာပုံနဲ့ဥပမာနဲ့အာမဏိဝနာကိုသူတို့ကိုအနာတိရသူသမ္မာတက္ခာလို့ဒီသောတာပန်ကိုမျိုးရှိတယ်လားပါတဲ့ပါမနာတိနဲ့ကံဉာဏ်နဲ့သူတို့အနာကိုဥပ္ပဒေကြောင့် ကံလာလဲသူ့ရဲ့သူ့ကိုပြင်ပါပါကိလာလဲခုလိုပဲဆောင်းပြီးများဆောင်းပြီးများပါဟုတ်နော်တရားစုပါလို့တိလာတာကိုရိုးပါတဲ့ကရုဏာရဲ့ကရုဏာကိုကြာကရုဏာမှာကိုရိုးတာပဲရှိတို့ကိုရိုးတာပဲရှိအဲ့ဒါလေးလူချင်းတော်ကြရုပ်ပဲရှိတယ်ဟုတ်နော် ဒါနကပူနဲ့ဓာတ်ကိုအမျှတဲ့ဝင်တဲ့မေတ္တာစိတ်နဲ့ပြီးတယ်ဟုတ်နော်ငါသံသာဘုရားသံဃာကြပါပြီတော့သံသာဘုရားနော်ဒါနကမေတ္တာရဲ့သတိသရိသမာတိသိနေပြီးသူ့မှာသိရှိတယ်ဒီလိုကသရိသမာဝမတို့ကလူဝလို့ပြောလို့ဒီလိုရှိတယ်ဒီလိုခုနဲ့ဟုတ်လားတော်ပါလား ပါမလားဗျာဟုတ်ပါဘူးပါဗျာဒီဟာဒီတန်လို့ဒါမှမဟုတ်ဒီလားအဲဒီတန်တဲ့လူပွဲလူပွဲကြီးတာပဲလေဟုတ်ပါဘူးဟုတ်နော်အဲ့ဒါကသာသနာတော်ပိုင်းမှာလည်းဆံရပါဆံရမှာဆံရမှာနောက်တော့ဗန်တော်သမထဗန်တန်ပါပြီလေဒီမှာကပွဲမှာပါဒီပဒနာပွဲနေသံဃာကတို့ဒုက္ခယုံတဲ့ဘုရားသာသမီများအတွက်ဝိမု ക്തി ကိုတွားမယ်လက်ဖို့ဘုရားမှာပါ ဒီဘာသာနာကတည်းကဝါဝါမဟုတ်ဟုတ်နော်အဲ့ဒါကသူ့ကိုသာသနာနဲ့ကျုံတုံးလောမှာနော်ကာဟုလူညာဟုလူသုံးဖို့ကာအားသာအင်းအားငါအင်းအားနဲ့မပြီးပါဘူးသာအင်းအားငါအင်းအားတို့လောအောင်ပါဟုတ်လောကပါဘူးလောကပါဘူး လုံးပါလုံးပါရင်သူသားပါအောင်မေဒါနဲ့ပြေကြတော့သွားမှာကဒီလိုတွေကအိမ်မှာဒီလိုတွေငါငါတို့မှာအိမ်မှာဒီလိုကပြောင်းတာဘယ်လိုများပြန်ဆလာရဒီလိုနဲ့ဒီနဲ့မလုပ်ပါမလို့အာသကာအာတော့နော်ဒီလောက်နဲ့အင်အားဒီအင်အားလေးထုတ်တယ်လို့မပြီးပါဘူး သူ့ဝိညာဉ်တော်ဘုရားကြီးပြည်ပြီးခဲ့တဘောဝသူ့သမလောက်ခကြီးတော့အောင်ဟာနော်နော်တဘောဝသူ့သမလောက်ဒီကကားဝိညာဉ်တော်အမြဲတမ်းလို့ပြောပါတယ်ဟောဒီတိုင်းပြောလိုက်အခုလေဟုတ်နော်ဒါဒီအာအာမပူရတာဒီအာမပါတာလေးနဲ့ပြီးသွားမှာသူတို့ဟုတ်နော် အာဘာမဥပါမပေါ့လားဥပါမဥနောပါမလေးဟုတ်နော်ပေတော့တကာအာသာနာသီလတော့ဟုတ်လားပြီးတော့သူဓမ္မရဲ့သီလပိဋကသမာဓိပိဋကပညာပိဋကသူအားပေါ်သင်ထားပြီးယုံပဲပါပြီလေသာနာပါလေဟုတ်နော်ကိုယ်ကိုယ်တိုင်ဘာဝနာအားအားပေါ် အပန်းမဟာဘူးဘာဝနာတိအာပုံကြဘယ်အာဘူးကထုံတော့မှာဘယ်ကထုံမှာကိုယ်ခန္ဓာလည်းထုံမှာအာဘူးရှိတယ်ကိုယ်ခန္ဓာလည်းမရှိသေးဟုတ်တော့ကိုယ်ခန္ဓာလည်းမရှိသေး pero ku a ku ku ပရာဟိတဝါဒီဖြစ်ဖြစ်ဘုရားရှင်နဲ့ကရိယာပါပါပုရမလက်ကူဤဒီလို့ဆိုတော်လည်းပဲအာထုတ်သူကအာပိနိုင်ပါသေးလူတိုင်းအာမပိနိုင်ပါဘူးဟုတ်နော်အာထုတ်သူကပါမွေးနိုင်ပါသေးလူတိုင်းကဒီအင်ပရာဟိတကမကူနိုင်ပါဘူးအဲဒုက္ခကလည်းအဲကိုအားကိုကိုပြီး ကိုယ်ခန္ဓာတွေကဥအားဘူးထုတ်ရမှာလားမှန်ပါပါဟုတ်ကလားမှန်ပါပါဟင်အဲကိုယ်ဘူးကိုယ်အားကိုယ်ယုံကြည်တဲ့အမြဲဖို့ရတော့ရဲ့ဘုရားတို့အရိယာတို့ရဲ့တက်ပြန်လိုက်တိုင်းစမ်းပါသူအပြန်ခိုင်းမှာအားပြန်ရအောင်ဟင်ဟုတ်လားဟင်အားပြန်ရမှာ ပညာကျင်ပညာဖြစ်မှာမို့ရုပ်ပုံနာမပါပါဘူးဒုလူရုပ်ပညာလူသားတယောက်ကဖြစ်တဲ့ဘုရားလူသားရုပ်နာပဲရှိပါသေးဟုတ်နော်သူလည်းရုပ်ပုံနာမပါပါဘူးဒီရုပ်ရဲ့ပညာဒီလိုဒုက္ခခံပြီးအောင်သွားပြီးငါကိုကိုကိုကြောက်ရအောင် fatarata bi mukuta bi kunna mutlaq akuta bi kunna amuida amuida amuida mukuta ဒါဒါဒီအာဟုတ်ပါမလားဟုတ်ပါဗျာသူဟာတော့ရန်ကုန်တို့ဒီကလူလူတို့ရောလူလူတို့ဒီနော်လားအဲ့ဒီကတော့သူတို့ကလူလူတို့တော့မလို့ လာမောင်လာလို့အားလေးကိုတို့လိုဘောလိုက်တော့မသိဘူးလေလာမောင်လာမောင်သားသနာတော့ရွှေတပုံကြီးယူတော့တယ်ဆိုတာဟုတ်ပါဘူးဒီမောင်ရာကြီးပါမှာတယ်နော်ဒီမောင်ရာကြီးဦးလေးတော့အဲအဲနောက်ကျမ်းပြီးပြီးထောက်လာထောက်နေတယ်။ဒီမောင်ကဘုရားပေါ့ဗျာ။ဒီပုဒ်တိကူရလောက်ပါ။ ပြီးတော့အရိယာသာသာကိုယုံပူနာကိုမအောင်ပါဘူးတို့လူတို့လူနာဒီရောက်တဲ့ပင်နာဒီလိုဒုက္ခခံပြီးအောင်သွားပြီးတာအာဘောကိုကိုကိုရုံးထွားသတ္တမူနိသတ္တမူနိဟုတ်နော်ဒီလိုလားအဲကိုယ်ခံပဒါမရှိတော့တစ်ဖက်လက်ပေါ်ပြီးညွှန်ပွားမှုပြုတယ်ပေါ့ မာမှုလုံးဝမာနဲ့ဆုံးနော်ဆုံးနော်ပြီးတော့ဘုရားနဲ့အရိယာသာသာကိုအကောင်းလောကတာသူလောကတာအမျိုးမျိုးရဲ့အတိုက်ကိုခံပြီးတူလက်တော်သွားတာပဲလွယ်လွယ်ကျော်သွားတာမရှိပါဘူးဘုရားကျေသူမနတ်သူပါလို့ဒီသားပြောတာဟုတ်နော်ဒီဝေဘဟုမူလာရအခက်ခဲဆုံးပါဘူးဒုတိယနေ့တော့လောကတာကိုအခက်ဆုံးအခက်ဆုံးနဲ့ကျော်ကြသွားတာလား ဘုရားတန်ကြပုဂ္ဂိုလ်ပါဗျဟုတ်နော်အဲတို့မျက်မှောက်ဖြစ်မှာဟောတဲ့သူတော်ကောင်းသားပါပြီးကိုယ်နေကိုယ်နေကြတာသူတို့လည်းအသက်ဆုံးပြီးဒီညုံနဲ့ဒီနောက်ဒီလိုဒုက္ခခံပြီးအောင်လာတာပါဒီပေါ့တူကောင်းကြဟုတ်ပါပြီးတော့ပူကြမယ်အားလို့သူများပြာသွားယူပါမှာဟုတ်ပါဘူးသူတွေကယူပါမှာပဲဆိုတော့နော်တရာအမွေးနေပါ ယုံကြည်မှုရေးတင်တာကျိုးမှယူဘယ်လိုဒီနေ့ဝင်ရတာအပေါင်းမှဝင်ရလိုက်တာပါနော်ကျိုးမှယူသူမရရမှန်းလားဒီလိုကလိုက်အာရုံပြုမှုနဲ့ပတ်သက်တဲ့အဲ့ဒီမှာဘာလို့ဘာလို့ဘာလို့ စိတ်မရောတာမှမရမယုံဘူးကောင်းတာလုံးမမဟုတ်ဘူးဆိုးတာလုံးတဲ့သခိုးတော့သူ့တတ်သူယုံနာယုံနာကိုဘုံရောဒီသခိုးတဲ့သခိုးကြံတော့ယုံနာရေးတာမယုံမရေးဘူးဗျဟုတ်ကလားယုံလို့ရေးတာတော့မာမီဟင် သူဒီမှာတော့သူပါလာကောင်းပါဘူး။ဘာပါလား။ဘာပါဘူးလဲမပါဘူးလဲဘာသာ။ညို့တော့ညည်းပြီးပဲသာ။ဒီအေကိုအောက်ခွေးပြီးဒီအေကိုအဲအလေးထောက်ပြီးခိုးနေရမယ်ဆိုတဲ့ယုံကြည်ချက်တော့ငြင်းပြင်းချက်ရှိပေါ်တယ်လေဒီကျုံဒီအိတ်တလားမတိုက်တဘူးလားနော် तो भेजे बाकी सती था सती अपनो ये न सती पाया है सती न पावे में जिंदा में मेरा न मुझे में चेक खोला ये भी दुआ मारा है सती ले दूला पे तुम मेरा पूरे होंगे तुम पूरा का पूरी खोला ဘုန်းကြီးမကြည့်တော့နဲ့အဲငါဘုန်းကြီးသိနေလို့အဲအပြင်ဖွက်ဖို့တာကျန်လာတော့သုံးနာပြီပါဘုန်းကြီးမကြည့်အောင်ပူနေတယ်အာကိုလည်းကြည့်ရတယ်လက်ကြီးလည်းထုတ်ပါပြီပြီးတော့ခဏလေးပေါက်ပြီးအတန်းလုံးကိုပြီးရကျရာကိုပုံနေနေရခုံးရပြောတာတတိယအနေထားပြရတာလေတတိယအနေထားပြရတယ်တတိမပါဘဲနဲ့ခိုးလို့ လုံနာရဲအောင်နှစ်ခုနဲ့မပါမပြီးသတိထားလို့တိတ်လို့လေဟုတ်နော်သတိထားလို့ရှိတယ်ခုနကရုပ်တဲ့အာကောင်းတော့ရုပ်တဲ့အာကောင်းနေရတဲ့အာကောင်းတော့သတိအာကောင်းလာစိတ်စီခိုးပုတ်ပြီးတာသတိလေးရှိတော့မယ်ကိုကိုစိတ်သားတဲ့မှာပဲစိတ်ကြည့်တော့မယ်ဘယ်မှမပြတော့ဘူး။ကျွန်တော်တို့တမာတိဘုရားမဖြစ်နိုင်ဘူး။ နော်ဒါတော့မိကမကြီးပေါ့ဗျာသာမမကြီးတော့ဟုတ်ပြီတော့သူ့တော်ညာလိုက်မှပြန်ပါလာတယ်ဒီမကြီးဒီမှာမမိကမကြီးနဲ့သာမမကြီးနဲ့ပွားနော်အဲတော့အာရမိကနောက်ကနေမိကအာတိယမှာသာမပဲလိုက်တော့သာမအာတိယမှာဟုတ်နော်အဲ့တော့အဲ့လိုဒီစိတ်ကြီးသွားလို့ရှိရင်ဘယ်လိုလုပ်ရမလဲဘယ်လိုနိုင်ရမလဲဘယ်လိုမရမလဲဘယ်နာမှာပါသိတတ်တယ်ဆိုတဲ့ဉာဏ်မပါဘူး ဒီနာမဘာလာမှာဒီအဲ့တော့ဒီကိုအားဘူးနဲ့ကိုအားကိုဘိုးဘိုးဘုံငါးပါးပြီးလောကီမှာဟောဆုံးတယ်ဘယ်တော့ဘယ်တော့ဘာတော့ဘာလို့ဘာလို့တုံ့ပြန်လာတော့မနက်တိုင်းနဲ့မညာတော့မယုံနေနဲ့ဘုရားနဲ့တော့အောင်ဝရခံတယ်ပေါ့ဟုတ်နော်မယုံနေနဲ့တော့ဒီလိုတော့အောင်ဝရရအောင်တော့ဘုရားတုံးနေတယ် ကိုယ်ကအာမခံရတယ်ဟုတ်နော်ဟုတ်နော်ဒီအဲ့တော့သူလောကုတ္တရာဖက်မှာလည်းပဲဒီအာမခံကြီးဆိုတာဒီအာမခံပိုင်ပိုင်ကိုဘာလို့အင်ဂျင်တက်မှာလဲဟုတ်နော်အဲ့တော့ဒီအာဒီကိုဦးမမဲ့တရားတော်လို့ဒီနေ့အဲကိုယ်ကိုယ်လည်းအရင်ခိုင်းနေဖို့မလိုဘူးအလိုလေးတော့ကိုယ်ရုံးနေတဲ့အာမခံနော်နော်ဟုတ်လား ဒါကတော့တို့များတို့အားဖြင့်တို့တတိယအဖြစ်သောတာပန်ရောက်သွားတဲ့ပုဂ္ဂိုလ်ကမှအဝိသပ္ပတာရကိုခေါ်ပါပဲအလိုလိုယုံကြည်တာပါပြီ။ကိုကအလိုခိုင်းနေမှုမလို့နော်။ကိုကနေကြိုးစားနေမှုမလို့အလိုလိုကြိုးစားပြီးတာ။ကိုကနေပြီးတော့ခရီးဆိုင်မှနေမှုမလို့အလိုလိုမှပြီးတာကွာ။အဲ့ဒါကြတော့အင်တီရီဖြစ်ပြီနော်။ဘုံတွေကအစိုးရနဲ့တာကိုအင်တီရီတို့ကတော့ဘုံနဲ့တာပါနော်။ဟုတ်နော်။အဲ့တော့ပုခန္ဓာဖြစ်စိတ်ဓာတ်ဖြစ်စိတ်ဓာတ်ဖြစ် ဒီလိုသာရသမထသာရဝိပဿနာဝိနည်းစိတ်ခါလို့သူ့ဝင်မှုပြတော်ဘုရားကြီးပြောတယ်လို့ပေါ့ဆုံးတဲ့ကမင်းဝိနည်းကသံပါနဲ့ဆုံးတဲ့ကမင်းဆုံးတဲ့ကမင်းကသူ့လူမလားပါဟုတ်လားသမထနာဝိပဿနာဝိနည်းအာထုတဲ့မြေအောင် သူသမာဓိသိက္ခာနဲ့သမဏကတိုက်ပြီးတော့လုပ်ပြီးတာ။ဉာဏ်တစ်စိတ်နဲ့တစ်စိတ်မတည်းသိသမဏနဲ့ထူတော်တာ။သမာဓိထူတော်တာနဲ့သမဏထူတော်တာသူတွေ။နောက်ကသမဏကထူတော်ပြီးတဲ့ဒီအဝိပဿနာကရိုးထုံးတယ်လိုက်တယ်လို့လည်းအကျိုးတွေပွားကြတာ။ဟုတ်နော်။တော့ဖုန်းနဲ့သမီးရုပ်ရုပ်နဲ့သူတို့ကြတော့ပြန်ပြောတော့စိုက်တာအတူလိုက်တာအတူကိုယ်နဲ့မဆိုင်ဘူးနောက်ကအားကသူ့မှာဖြစ်တဲ့ဒီအားသာနောက်အားကဝင်ပါလိမ့်မယ်။ သူလာဖို့ရောပြောရင်တော့ဒီကျင်းပတ်တဲ့ခါဟာအဝေးကြီးမှာမြို့ပတ်လာဆိုတာမဟုတ်ဘူးအိတ်ချင်းမှာဖြစ်ပါဘူး။အဝါဘုံမှာပါတီတော့အဲ့ဒီကျင်းတော့ဘာလို့လဲ။ယထာလာပေးတာနော်။ဒီဒီဘာဘီဟိုဥပလာပေးကြတာမဟုတ်ဘူး။ဒီအဝေးကြီးမှာဘုရားကိုဆရာမဟုတ်ဘူး။ အဲ့ဒါနာပိလာဥပါဟောသိသိအဲ့တော့နာနုပကွာနာကတော့အဝေးကြီးကွာအဲအောဒီကုမနုမဘူးယထာသကောင်းဘူးဟာစအားနဲ့တအားကောင်းမှုဒီမှာဘယ်လိုအပါလဲနော်စအားနဲ့ကောင်းပါဒီပြောလက်အားဆိုတဲ့ဒီရဲ့အဲဒီနာလည်းကောင်းမှသွားကြမှာ ဆက်အားနဲ့လည်းအဖော်မှုပဲဘူရာကြီးကအဲဆိုလိုက်ကြတဲ့ကဆက်အားနဲ့အမှန်မှန်နဲ့ပါထွက်လာဟုတ်တော့မလွားဘူးကြရင်အဝေးကျိုးအဝေးကျိုးနဲ့ဆက်ပေါ်ဖို့လူတွေလားမျိုးပါမျိုးပါပေါ့ဟုတ်ပြီဝင်လာဟုတ်နော်သမထဝိပါဒနာကိုလုံးရသူ့လိုရတာမဟုတ်ဘူးသူ့ဟာသူသင်ကြနောက်အားလိုက်လာရင်နောက်အားရဲ့အသွေးတိုင်းလမ်းသွေးတိုင်းသူ့ကိုကြားတာမှန်ပါပါဗျာ တို့လူသေးသလားဟုတ်နော်တို့ပန်ထားတဲ့သူတို့လူပြီးတယ်ပန်ထားတဲ့သူကခရီးအဖူးကြီးနဲ့လူလူပန်တဲ့သူအဲ့ဒါတော့နော်အခုလူသမီးကြီးပန်တော်တို့ရမို့ပြီးတော့ဓာရီသေးတယ်ဘုရားနဲ့သိစိတ်ကဘုံတာရှိမှပန်ထားတဲ့သူဟုတ်နော်အဲ့ဒီသူကအမြင့်ကျင့်လို့သူသာမန်သမန္တာသူပေါ်ရသိစိတ်ကသူပေါ်ရအဲ့ဒါသူမှာသူပေါ်ရနော် သမ္မာသမ္ဗုဒ္ဓကပူပိုင်မှပူတိုင်းမှတင်နော်ဟုတ်နော်သင်္ကပူတာလည်းပူပိုင်ပူတိုင်းမှာလေသက္ကမဟာကတော့ဘုရားရှင်ခင်ရှားကြည့်မှမင်းကတော့ဟောဒီနာမှာဧကပဲမင်းကတော့ဟောဒီနာမှာဧကပဲဘုရားကပေးနိုင်တာလေတော့ဘုရားရှင်ဟုတ်နော်သူဒါဝေပန်ထားတဲ့ပုဂ္ဂိုလ်တို့ရဲ့အဝေးတွေးပါဘုရားကြီးရအောင်ပါကြီးရအောင်ပါဟုတ်လား နော်သက္ကတိပါဝကကုလောက်ကတော့သူအဲ့လောက်ပါရမီရှိတယ်လို့အားသာတယ်နော်နောက်ကလာတဲ့ပါရမီရှိလို့သက္ကတိပါဝကသူ့ပါဖြစ်ခဲ့လို့သာမအရေးကသူ့ပါပေးထားတာမရှိဘူးအခုမှအားပြီးတဲ့ပုဂ္ဂိုလ်အဲ့ဒါကြတော့သူ့ဟာသူ့ဆောက်နေတာနော်ဟုတ်နော်ဒီပတ်နဲ့တော့ပါပါဒါဘူဘူရာကြီးကထွက်တဲ့ဒါဘူဘူရာကြီးကြောင်းဝင်ပြီးဟုတ်တယ် ဒီဘဝတစ်ခုသားဘဝတစ်ခုဆုံးယူပြီးရောမလားဒီသဘောနဲ့ပြီးမလားဒီသေတာကတို့နောက်အားကခွဲမှာသူခွဲမှာသူကတော့အထုပ်ပုပဲဒီတော့ဟုတ်ကလားအဲ့ဒီညမှာကိုတက်ပြီးကိုယုံလို့ဒီဒီတော့နော်ဟုတ်နော်ကိုတက်ပြီးကိုယုံလို့ဒီလို့လောကဓာတ်ကိုဘယ်လောက်ပြီးကျော်လိုက်မကျော်လိုက်အဲ့ဒီမှာတက်ပြီးပန်းသားမှာပဲနော် फिर फूल धोने में कोई गोपाल प्रतिमा को नहीं कपाल धोने मारे तो लोगों को फूल का प्रतिमा से लगना कपूर दे दी कौन दे दी लाके लाकिया लाके जो महेंद्र को पूमा फिर कुर्ता की कुल जोड़ने को किसी ने से नाम ला लगे फिर जो दे तुम्हें जुमा में कुर्ता फिर कुर्ता की कुल जोड़ने को तैयार के लिए तैयार जोड़ने जोड़ना है ဟုတ်ပါဘူးဗျာဟုတ်တော့ဟုတ်ပါဘူးဒီဘုရားရှင်ကြီးကောင်းတဲ့နေရာကနာသူ့သူ့ရဲ့ဒုက္ခရောက်အောင်ခိုင်းတာလည်းရှိတယ်ဒီဒီကောင်းတဲ့နေရာကရှင်ဟာဒုက္ခရောက်အောင်သူ့ဘုရားဘယ်တော့မှမခိုင်းဘူးဟုတ်ပါဘူးဟုတ်တော့မိဝိုင်းနေတဲ့အိမ်လေးကဖွက်ဖို့ဘုရားဦးလို့ရှိတယ်မိသားကသတ်ခဲ့ရောပါမှန်ပါပါ မိသားကတာရောမိသားကမျိုးအဲချက်မှမိသားလုံးတဲ့ပုဂ္ဂိုလ်ကိုမိသားကစက်ခဲ့တာပါလို့ရမှာဒီလိုမှမပြောတာအဲတော့အဲမိသားချက်ဖို့ကြတော့ကိုတတ်ရှင်ဘုရင်ရေဘုနာနမောဘုလိုလာရောယုံရဲ့ယုံမှာနေရမှာမပြောလို့မရဘူး 能在广州建立马波，有路也有路，没来了你家到到你，到不啦呀？你哪里到到不了？还能干嘛？好办不啦呀？你没做到不啦？好办嘛？你们家怎么这么？哎？ ဒီဒီအဲ့လောက်ကြီးကိုဒုက္ခပြုမှာမဟုတ်ဘူးမှန်ပါပါဘုရားဒီမှာမြေခါကျုံမှမအားနဲ့ပတိနဲ့ခေါင်းကြီးခေါင်းကြီးသွားပါအမျိုးတို့ကာယဝိကကိုယ်စိတ်ကိုသနာရီနောက်ပြေးနိုင်မှာ စိတ်ငြိမ်ပါပဲကိုယ်စိတ်ငြိမ်မှစိတ်စိတ်ငြိမ်မှစိတ်စိတ်ငြိမ်မှဥပဒေဥပဒေတာကိုလည်းလိမ့်ပါစိတ်ငြိမ်နေရပါပဲသူပါလို့တော့ကာယဝိညာဉ်ကစိတ်ကဝိညာဉ်ကဥပဒေဥပဒေကဥပဒေကသုံးပါပဲဒီစိတ်ငြိမ်မှုသုံးပါလို့ပြောပါလေအဲဒီစိတ်ငြိမ်မှုသုံးပါမှာကာယဝိညာဉ်ကဘုလိုအပ်ပါပဲဒါကကိုယ်အားကိုမကြည့်ခင်ပြောတာနော်ကိုယ်အားကို အာနာမျိုးမပန်းခင်မှာပူပူသိပေးရပါအနည်းဆုံးတနာရီလောက်သင်ပေးရပါပဲတနာရီလောက်နေရင်တို့ခန္ဓာမှာအပူအပုပ်အောင်းထားတာဒီဒီမျိုးတော်မှကြောင့်လုခခံထားတာဒီစိတ်လိုက်မှပါလုထားတာဒီအဲ့ဒီရဲ့အပူအနာပြင်းတဲ့ဒုက္ခဝင်တာငမာမှာပဲမှန်ပါဗျာ ဒုက္ခဝိနာဒုက္ခဝိနာကြောင့်လို့ရအောင်လားရပါပါဘုရားအန္တမမလားတနာတနာပါဘုရားတနာကြီးကိုယ်တနာပါဘုရားတနာပါတနာပါဘုရားတနာကြီးကိုယ်တနာပါဘုရားတနာကြီးဘာတကယ်လို့ဝဲတော်မှန်းတော့ဟုတ်တော့တာတကယ်လို့ဝဲတော်မှန်းတော့ပေါ့နော် ဲတော့တာရှိလားဒီလိုဟာဆိုကြဒီလိုတော့မှန်ပတိကမတော်နိုင်ပါဘူးဒီလိုတော့မှန်သရဏဘုရားမတော်နိုင်ပါဘူးဒီလိုတော့မှန်လို့ခဏမှသိကြမှာမဟုတ်လားခဏပါဘူးသူဆိုတော့မာတာပြတာကိုယ်ပဲတော့ပြင်သူဟာဒီတော့ကြသွားတာလေသတိရှိမှရတယ်ဟုတ်နော်အဲ့လို စတိအားကောင်းမှုစိတ်ကြည်မှုအတူကပအာရှိပါဦးမောလဲစိတ်ကြည်မှုအောက်သမာဓိသမာဓိအားကောင်းလာရင်ကိုကြည့်တဲ့နေရာနဲ့ကြောင်းကောင်းကောင်းမသိနိုင်ဘူးလားဟုတ်ပါဘူးတရားအားထုတ်တယ်ဆိုတာကိုကြောင်းကိုကြည့်ခိုင်းတာဟုတ်ပါဘူးတရားအားထုတ်တယ်ဆိုတာကိုကြောင်းကိုကြည့်ခိုင်းတာငါကြည့်မကြည့်ဒီလို ဒီကနေ့လူဘွေးကျင်းပါဆရာလေးတိုင်းတော့ဟာလုပ်လို့ရဒီငါစိတ်ကိုမနာနဲ့လာပါဆရာလေးကတော့ဒီကြောင့်မရနာမရှိဘူးပြောတာဒီငါကြည့်မကြည့်ဒီမင်းကောင်းမကောင်းပတ်မပါအချင်းမကြနဲ့ဒီကအဲ့ဒီတော့ကအစ်ကသူ့အလိုလိုလိုက်သိတာပါဘုရားရာမဟုတ်ပါဘူး။ရှားဘူးလည်းမလိုအပ်ပါဘူး။ခန္ဓာရဲ့ကြည့်နေတာ။ သာသာနာရဲ့ရှိတဲ့ဒီဒီသာကိုအားနဲ့ပူဇော်ပြီးအကြည့်ခံရပါဟုတ်ကလားဗျာဟုတ်ပါဘူးဗျာအဲ့ဒီတိုင်ကြည့်လို့ကိုယ်ခန္ဓာဖြစ်တော့ပြက်ပြက်တော့ပြန်ဖြစ်လိုက်နေတာမြင်ရဥရိယမယနာမောကပါပြီတကယ်လို့ဟုတ်ဖြစ်တယ်လို့ပြောတာဝင်လာပါဘူးမှန်ပါပါဗျာနော်အဲ့ဒါကသာဝင်လာ ပါဗျာဝင်လာပြီတဲ့တော့ဟုတ်ပါဘူးဒီလိုလုပ်ရင်အဟုတ်ဖြစ်ပြီအဲဒီကကြတော့ဒုက္ခဝိဒနာရှိလို့ရှိတော့နေတယ်ပေါ့လားအဲဒီဒုက္ခဝိဒနာကတော့ပါရုံသူ့ဘာမဲ့အဲအတူမပြောရင်တော့ကသာကသာပဲဖြစ်သွားပါပဲဟုတ်ဗျာတောင်မာကြီးကသူ့ကြောင့်ပေါတာလေးတွေကိုဟိုတက်ကုန်တာအောင်ဟိုမကြီးတက်နေမကြီးကောင်းလာပြီးကလေးကြီးချပေးတာဖြစ်ပါလေအဲဒီကိစ္စ အဲ့ဒီနာရာတင်နာဒီတော့တော့ဒီတော့တော့ဒီသူဒီသူရဲ့ကစားပဲမဖြစ်ဖြစ်လာသေးရုံသွားပြီးတော့ဒီပါတီတရားတော်ပေါ်တော့ရုံနာရင်းရာဒီအဲ့ဘုရားသမားပေါ်တော့ရုံနာရင်းအဲ့ဒီမရောမရတော့ဘာလို့လဲခက်မှလည်းဒီလိုကျွန်တော်နာနေတာဘာလို့လဲတော့ခိုင်မှတဲ့

ဟုတ်နော်ဟုတ်နော်ဒုတာဟုတ်နော်လားလူပါဘူးလားဒီကဘာနာတတ်တာလည်းမဟုတ်ပါဘူးဒီတွဲနေတဲ့အဆွဲတွဲတဲ့အချိန်ဒီတွဲတော့နိုင်နေတဲ့အဆွဲအဲဒီတွဲတဲ့အဆွဲပွဲထွက်သွားတယ်လေဒီဒီတွဲဒီကိနဲ့တွဲနဲ့ဆဲသွားတို့ဒိဋ္ဌိအရင်လည်းပွဲသွားတယ်ပေါ့စိတ်ကလည်းတွဲနေတာမဟုတ်ဘူးလား ခဲလောက်ပြီးကိုငါးပါးကိုသိပြီးကိုပိုင်ရအောင်ယူရမှာဗျဒီမှာမလားဟုတ်ကလားအဲဒီသောတာပတိမေသောတာပတိကိုတုဒါကိုအမှားလို့ပြောမှာဒါလို့ဘုရားရမှာတော့တို့တော့တို့ကတာမှနာနေတာဒီမှနဲ့ပြေလို့ဒီလိုပြောတာဟုတ်ပါပါဘုရား သူကဘုရားမဟုတ်တော့အဲမင်းလောက်တာပြောလိုက်ဘုရားကတော့သူကိုယ်တိုင်ကသဘောဝါကသမာဓိနဲ့မြစ်ခံသွားပြီးသူ့ရဲ့အနည်းငယ်ဥပဒကဥပပိကမကွာသူဝိသဟာနဲ့လာပြင်ခေါ်ကျန်တဲ့ပုဂ္ဂိုလ်ကြတော့သာရဏသာရဏမလို့သုံးသာရဏဒီလိုလူသာသာနာမိရာသမာစေရာကသကာသမာ ကိုဝိတာတာနဲ့မာဝင်လို့ကြတော့ဘုရားရှင်နဲ့စိတ်ကိုကိုယ်ကိုသဘောတူကြတဲ့ဝိဥပဒကဥပဒိကာမပါဠိဥပဒကနာမတို့ကြတော့အနိစ္စသုံးဥပ္ပါသူနဲ့သဘောတူတာဟုတ်နော်ဥပဒကဥပဒိကာမအဲ့တော့ဝိတာတာတို့နာမတွေလို့ကြတော့သောတာပန်ဆင်းတဲ့ဘုံကြလာတာဒီအရသောတာပန်ဆင်းတော့ သူတို့ကလည်းသူတို့ကိုနတ်နတ်ကလည်းနတ်ကြဟာသူတို့လည်းဒီတော့အဲဘုဒ္ဓဘာသာနာတပည့်ရဲ့ဒီမှာနာတာရဲ့တရားရဲ့ဒီဒီကူကဒီဒီဓမ္မဘာဒီဘာသာပူပါတယ်။ဘုဒ္ဓသာပေါ့။ဒီကိလေသာပိခေတယ်။နာတာဒီကိဓမ္မ။ဘာသာဘူးသာနာဘာနာမြစ်တော့ဒီကိလာပေါ့။သူကအခုလမ်းကတက်တော့ညာလူကြီးတွေတော့ဟုတ်လား။ ဒီဒီလာလနာတဲ့ပုဂ္ဂိုလ်ကဒီလာနာတဲ့ပုဂ္ဂိုလ်ကဟာတဲ့ဉာဏ်တော့ဒီမှာဗန်ဘူတော်ဒီမှာမဖလာလို့ဒီမှာဒီလိုတာရကြတော့ဟိုဒီလာလနာတဲ့ဆောင်လေးဒီလာကတော့မဟာဒီကသာနာလနာမျိုးကိုဖြစ်တဲ့ဆောင်လေးအဲ့တော့ဒီလိုကပေါ်တာကောင်သင်တဲ့အဲ့ဒီမျိုးကြီးရပါတယ်ဘုရားကတော့ဒီပါဝင်ပါတယ်ဆောင်ဘုရားထားတဲ့အတိုင်းသူသနာတော်မှာများလေးသေးသောတာပန်ဖြစ်လို့ဥပါတိရမယ် အဲ့အားကြောင့်နော်အဝိသပပါဒပါလူတို့သမာဓိကတော့ယရနာပေါ်ပဲတော့မှအမှန်ဖြစ်တော့မှာဟုတ်လားအဲ့ဒီဘုတ်ကိုဘယ်တော့ပေါက်ပြနေတာသူ့ဝင်နေမှာကျင်းနေတဲ့ပိတ်ခါသူ့ဝင်နေတဲ့အတွက်အကျိုးတော့မှဖြစ်ဘူးဟုတ်လားအဲ့ဒါကိုပါလို့အဝိသပပါဒအဲ့ဒါကိုတတ်တာကိုတရားကိုကိုးမရဘူးလားဘုရားကတရားပြသွားတာအပင်ပရိဟောလား ပုတ်ရအဲဒီခါကျဝရိယတို့တတိတို့တမာတိတို့ပညာတို့လည်းသူ့ဟာနဲ့သူလိုက်နေရမှာပေါ်လာဒီတော့အာဘုံနံပါမလားဘုသူအာဘုံမှာတို့ပုတ်ဘုံဘောပါမလားဒီတော့ဘယ်လိုများဒီဒီဟို ဟိုဦးအောင်တရားပေးတာတော့ဝင်လေးကြီးတာသူကရာဘူးဟွာပေါ်ပမာဝါလာကျန်တော့ရန်ကုန်နဲ့နေလားသူသူအခုသူတို့ဟိုရန်ကုန်ရန်ကုန်လာအတွက်ငါတို့နာမကြောင်းမှအရိယာပုံကိုသိနေတော့ဒီလားတိုင်းအရိယာကိုသိကြမှာမဟုတ်လားဟုတ်ပါဘူး။ဒါကိုလို့ပြောမှာအရိယာကိုပြောမှာ။ဟုတ်ပါမှာ။ဟုတ်ပါမှာ။ ဒီဘာလို့ဘာခိုင်းမှုဒီတိုင်းနေတာလဲအဲ့တော့သူများအားပူနေတယ်ကိုလိုချင်တော့မရပါဘူးနော်သူများပေါ်ကအားတင်ခါနေလေပဲသူများတော့ပါသွားမှာကိုမဲ့မပါပါဘူးဟုတ်နော်အဲ့တော့အရင်ကြီးတာခုနကသူပြောတဲ့ဘဝအသက်သက်နိဗ္ဗာန်ကိုပါမဲ့သဒ္ဒါအား နော်ယုံကြည်အားမေတ္တာအားဟုတ်ကလားမှအားဒီအားသိအားပေါ့ဗျာအဲဒီအားငါမျိုးကိုရအောင်ကြပါဘုရားရှင်နာကြပါ